ဝတ္တတုတ်ပူရင်တံဘောဓိတံပါရိနိဗ္ဗတံဝတ္တဇာတိယံယတ္တတေဇေနဓာဝကိမဟာတတံဝိဝိဇယိထေရတတာရိပုတ္တတလောကနာထေနာဘာတိတံကပ္ပထာယိမဟာတေဇံပရိတံတံပနာမဟေအဋ္ဌိလောကေတိလခုနောသစ္ဆံသောစီယနုဒ္ဓယာ တေနသစ္စေနကာဟာမိသစ္စကိရိယမုဒ္ဓမံအာဝိဇ္ဇတဝါဓမ္မဗလံတရိတ်တဝါပုပ္ပကေဇိနေသစ္စဗလမဝတ္တာယသစ္စကိရိယမဂါတဟံတန္တိပက္ခာအပတနာတန္တိပါဒာအဝင်စနာမာတာပိတာသနိခန္တာသာတဝေဒပတိကမသဟသစ္စေကတိမေရှံမဟာပိစလီတောတိခိ ဝိဇေတိသောလာတကရိတာနိဥဒကံပတ္တဝါယထာတိခိသစ္စေနမေသမောနတ္ထိဧတာမေသစ္စာပါရမီ